သတိပဋ္ဌာန်ဘာဝနာတရားအထုတ်လို့အတ္တသမ္မာပဏိတိအယဒီနည်းစိတ်ရှင်လေးကိုလမ်းကြောင်းမှန်တိုင်းရှောင်းရောက်ဒီတန်းတဲ့ရှိဖို့ရှိမှနေတဲ့ပုဂ္ဂိုလ်မှာစိတ်ရှင်ခြင်းမှုကအစသိနာပိုင်ရှားကြည့်ခြင်း ကျုပ်နိုင်ကြောင်းကျိုးရှိရှိခြင်းကြောင်းကျိုးရှိဖြစ်စဉ်ကြီးပေါ်မှာဖြစ်ပေါ်ပြီးတော့ပြောကြောက်တော်မြဲပုံရှိခြင်းဆင်းရဲပုံရှိခြင်းသူတော်တိုင်းသူဖြစ်ပုံရှိခြင်းစိတ်ရှိတဲ့အခါရှုခင်းအာယုံရဲ့ဆွတ်အလယ်ဆုံးအချိန်၃ပိုင်းလည်းကအလယ်ပိုင်းမရှင်တော့ဘဲနဲ့ အစပိုင်းနဲ့အဆုံးပိုင်းဆက်တွယ်လေးထင်ပြီးတော့အဖြစ်ပြကိုငင်းလာတဲ့ဥရိယပြညာအဲဒီဥရိယပြညာပိုင်းမှာဝိပဿနာအနည်းပိုင်းပဲရှိသေးတယ်ဆိုတော့အလင်းရောင်အစရှိတဲ့တရားရတာတစ်မျိုးပေါ့လေ မဆွဲလားမတတ်မဆဲတဲ့လမ်းမလျှော်ပဲနဲ့အမှတ်နိုင်လို့ရှိရင်ဘာမှအနှောက်အယှက်ဖြစ်ပါဘူးဒီဟာတရားသူပဲလမ်းမှန်ပဲရှင်းမှတ်လိုက်လို့ရှိရင်တော့လမ်းလွဲလည်းဖြစ်သွားနေတာပါပဲဒီခါမှာတကယ်ကလျာဏမိတ်တဆရာကောင်းလို့ပါတယ်ဘုဒ္ဓတရှိတဲ့ ယောဂီပုဂ္ဂိုလ်များတော့မှဒီပိုင်ရောက်လာပြီဆိုလို့ရှိရင်အမှားလို့မထင်ပေမဲ့လို့နိကံကြီးခေါ်တဲ့ကာယတတ်မဲ့မှုဖြစ်တတ်တယ်။မရှိရင်ကောင်းတာပေါ့တကယ်လို့ဖြစ်လာလို့ရှိရင်ဒီလိုကြောက်တယ်သွားအောင်မှတ်ကအနောက်ကလိုက်နိုင်မှအဲလိုက်နိုင်လို့ရှိရင်မိမိရဲ့စိတ် အပြင်းမထွက်ရဆိုတဲ့ဘုရားစကားတော်တိုင်းအများအားရှိမှလို့ရှိရင်ဒီလိုအတွင်းနဲ့မရရဆိုတဲ့ဘုရားစကားလည်းဒီတော့တာပါပဲအဲဒီလိုဆိုလို့ရှိရင်အပြင်းမထွက်အတွင်းမရဆင်းရဲတတ်ဆိုတာပါလေဆင်းရဲကြီးဖြစ်ဖို့စကြယ်တိနေလို့ရှိရင်အဝိဇ္ဇာကျင်းလာတယ်အမှားကြီးလည်းကျင်းလာတာပဲ မသိတော့တွေ့ပြီပဲလို့သိတော့တရားတမ်းမှုပြေသွားတယ်မဖြစ်ပေါ်တဲ့အနေနဲ့ချုပ်သွားတော့ပါဖြစ်ပေါ်ပြီးမှချုပ်ခွေသွားတော့ဘူးမဖြစ်ပေါ်ပဲနဲ့ချုပ်ခွေသွားတယ်တရားတမ်းမှုတဏှာမရှိတော့ဆွဲလာတဲ့အားကောင်းတဲ့တရားလည်းဖြစ်ဘူးတရားတွေပဲလို့ထင်မှတ်တဲ့ဒိဋ္ဌိလည်းမရှိဘူးပါလေ အမြင်လွဲတော့အဲ့ဒါလည်းဖြစ်တော့ဒီနည်းနဲ့ပဲဝိဇ္ဇာတနာဥပါဒံခေါ်တဲ့ကိလေသာဝတ္တိကြက်ပြီးတော့အစဉ်စဉ်အစဉ်စဉ်နောက်လဲဉာဏ်လေးရင့်ကျက်ပြီးတော့ပြည့်စုံသွားတော့ပါပဲအဲပြည့်စုံလို့ရှိရင်တော့ဖြစ်ဖြစ်လို့ဆိုအရေးသားကိုအရိယာမေယျပူဇာနဲ့မျက်မှောက်ပြုပြီးသွားတဲ့အခါဥပဒနာလမ်းရောက်တဲ့လို့ အတ္တဆိုပဏိတိအယစိတ်စဉ်ဟာလမ်းကြောင်း၆ရောက်၆ရောက်ရလာနေပြီးတော့နေဆုံးတတ္တဗာဖြစ်သွားပြီဆိုလို့ရှိရင်ဒီမျိုးစိတ်စဉ်ဟာအပေကြနိုင်တော့အောင်ပဲ့တော့မှအဲလွယ်မှားတဲ့အနေအထားစိတ်လမ်းကြောင်းမှားတဲ့အနေအထားမရောက်တော့ဘူး သိကြသွားပြီအဲ့ဒီအစဉ်ကြီးတော့ပါပါပြီးတော့ဥရိယပြညမင်းကဆက်ပြီးတော့နောက်ဆုံးအဲနောက်နောက်ဒီကညမင်းကဆက်ပြီးတော့စိတ်ဉာဏ်လေးဖြစ်ပေါ်တော့ဘုရားတို့ပြောလို့ဖြစ်ပါဘူးကိုယ်တိုင်ကိုယ်ကြအားထုတ်လို့ရှိရင်ရှိပါလေဒီကအမှန်တရားရှားပါလေဒီမှာအကျဉ်းလောက်အားထုတ်ပြီးတော့ပုဂ္ဂိုလ်တွေကိုတော့ ဉာဏ်စဉ်ဆိုတာပေါ့လေကြည်ကြနာစေပါတယ်ဟောအဲ့ဒီခါကျမှပဲမိမိဟာတရားဉာဏ်ဖြင့်ဘယ်ရောက်နေလဲဆိုတာသိကြဖို့ပါပဲအခုတော့ယောဂီရဲ့တာဝန်ကတော့တခုတည်းပါပဲပေါ်တာမှတ်ပါပဲပေါ်တာမှတ်လို့ရှိရင်တော့လမ်းဆုံးတော့ရွာရောက်ဆိုတာမျိုးပေါ့လေမှတ်ဆိုလို့ရှိရင်နိဗ္ဗာန်တွေ့မှာပါပဲ အဲဒီတိုင်းကြိုးစားနိုင်ကြပါစေလို့ပြီးတော့ပြောလင်းထားပါတယ်အတ္တသမပဏိတိမှာအတ္တအယစိတ်ကအရေးကြီးတာခေါ်လို့စိတ်ကိုတောက်ယူပါတယ်တောက်ယူတဲ့နည်းတနည်းအားဖြင့်လည်းပဲတခုလုံးအတ္တဘောတခုလုံးကိုလည်းပဲတောက်ယူတဲ့နည်းလည်းရှိပါတယ် ဒီလိုစိတ်ကိုကောက်ယူတဲ့အခါမှာတော့စိတ်ကိုပြုပြင်ထားတာမဟုတ်တော့ပုဂ္ဂိုလ်ပတ်သက်ဖြစ်နေတဲ့စိတ်ဟာစိတ်ကောင်းလဲတော့မထည့်ပါဘူး။ဟွန်းစိတ်မကောင်းလဲထည့်တာပါပဲ။စိတ်မကောင်းတဲ့သူမှာကိုယ်လည်းမကောင်းတတ်ပါဘူး။နှုတ်ထွက်လည်းမကောင်းတတ်ပါဘူး။ဟွန်း စိတ်ကောင်းရှိနေပြီဆိုလို့ရှိရင်အထူးသဖြင့်အခုလိုတိဋ္ဌာန်နည်းနဲ့ပြုပြင်ထားလို့စိတ်ကလေးကအချိုးကျအပိုးတည်နေပြီဆိုလို့ရှိရင်ကိုယ်မူရလည်းပဲကောက်နှုတ်ပြောရလည်းပဲချောချောမောမောလေးဖြစ်လာတော့တာပါပဲဒါကြောင့်ကျန်ကညောမှာအတ္တအယစိတ်ကိုဆိုရတယ်တဲ့ဒီလိုလည်းဖွင့်ဆိုပါတယ် ပြီးတော့အတ္တရတဘောလုံးကိုကြည့်တဲ့အခိုက်အတန့်မှာတော့တဘောလုံးအတ္တဘောကိုနိလိုက်ရခြားခြားတယ်ဆိုလို့ရှိရင်ပြုကျင်တယ်ဆိုလို့ရှိရင်စိတ်လည်းပဲအဲဒီတဘောလုံးထဲမှာပါသွားတာပါပဲဒါကြောင့်စကလောဝါတဘောလုံးကိုလည်းပဲအတ္တလို့ဆိုရပါတယ်လို့ ကျန်ကြရပါဒီလိုပဲဖွင့်ဆိုထားပါတယ်နော်ဒီတော့ကိုယ်ကိုရောစိတ်ကိုရောနိလန်းကြထားရမယ်ဆိုတဲ့သဘောမျိုးပေါ့အထက်ကရာဆိုမိခြင်းအရာဆိုလို့ရှိရင်မိမိမှာတတရားဝတ္ထုအမှန်ပေါ်မှာတတတရားမရှိသေးလို့ရှိရင်တတတရားရှိအောင်ပေါ့ တကယ်ယုံကြည်လိုက်တဲ့အရာတွေပါလဲဆိုတာသူစားရှင်နားလည်အရေးကြီးတာပေါ့နားလည်လို့ရှိရင်ဒီသတ္တတရားဖြစ်လာတာပါပဲဒီလမရှိသေးလို့ရှိရင်ဒီလရှိအောင်ဒါတော့မပေးရလို့သုံးလို့သုံးတိုးတဲ့မရှိရသဘောမျိုးရှိနေလို့ရှိရင်ဒါနပြုတယ်ပေါ့လေမိမိရဲ့စိတ်ကလေးဒီလိုလုံးကိုရှောက်ပြဖို့အဲ့ဒါလိုလုပ်ရမယ်လို့ ဆိုရှိပါတယ်မကောင်းသောစိတ်ကြောင့်အပြုအမူတွေအဲဒီအပြောအဆိုတွေမဖြစ်ရအောင်လည်းပဲတကယ်လို့ဖြစ်လာလို့ရှိရင်လည်းပဲအခုလိုတိတိကျကျနည်းနဲ့ညံ့ညံ့ပြေပြေကြောက်ရအောင်ဆိုပြီးတော့ပေရှားကြည့်နေပြီးတဲ့အလုဟာကိုလို့စိတ်သုံးမျိုးလုံးပေါ့လေကြည့်ခြင်းအလုပါပဲဥပဒိပ္ပံလုဟာအကုန်လုံးပါပါတယ် မှန်ကတော့အတ္တသမပလီဆိုတာကိုယ်မှာဘဝဆက်စကပါလာတဲ့ကိုယ်ရင်းကရိုင်းဆိုင်တဲ့ဓာတ်တွေပေါ့လေ။ဒါကြီးမတန်ရှင်းတဲ့ဓာတ်တွေရိုင်းဆိုင်တဲ့ဓာတ်တွေကြမ်းတမ်းတဲ့ဓာတ်တွေကုလောင်ဆင်းရဲစေတတ်တဲ့ဓာတ်တွေဆက်စုပ်ဖွယ်ကောင်းတဲ့ဓာတ်တွေပေါ့လေ။အဲ့ဒါတွေဟာလောဘဒေါသမောဟ ကိလေသာတရားတွေပဲဆိုတော့ဒီလိုနားလည်ရပါတယ်။အဲဒီကိလေသာတရားတွေကလူကျူဆိုကားတဲ့အစံတန်ဆုံးကိလေသာတွေလည်းရှိတယ်။စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေလည်းရှိတယ်။မျိုးအနေနဲ့သိနေတဲ့မျိုးမပြတ်သေးတဲ့အနုတ္တိယကိလေသာတွေလည်းရှိတဲ့အနုစားအချမ်းအလအနုကိလေသာတွေဆိုတာရှိပါတယ်။အဆုံးရောက်တဲ့တဘောကောင်းတာဒီဘောဆာလောဘဒေါသမောဟတွေရှိနေပြီဆိုလို့ရှိရင်တော့ မှားကြလို့လာပါပဲဟွန်းကိုယ်လည်းပဲဒီသိက္ခာကြီးကြသူတစ်ပါးလည်းကိုယ်အတွက်လည်းထိခိုက်နေလာတာပါပဲဒီတော့အဲ့ဒီလိုကျุလုံစော်ကားတဲ့အလွန်ကျမ်းသာတဲ့ကိလေသာတွေကိုတော့ဒီလသိက္ခာနဲ့ပြုပြင်ပြရပါတယ်ဟွန်းဒီကျမှဖြစ်နေတဲ့ကိလေသာတွေကတော့အခုလိုသီပ္ပံဘာဝနာနဲ့ပြုပြင်ပြရပါတယ်တော့တကယ်ကြီးအားလည်းပြီးအနှုတ်လက္ခဏာပြအောင် မျိုးကိလေသာတွေကိုတော့ဥပဒနာပညာအရိယာပညာနဲ့ပေါ့လေအပြတ်ရှင်းရပါလားဓမ္မဒီလိုလူကျွေးတဲ့ကိလေသာတွေကိုလူကျွေးတဲ့ကိလေသာတွေကိုတော့ရှောင်သိပြီးတော့ပဲဒီထဲမှာဖြစ်နေတဲ့ကိလေသာတွေကိုတော့ကာကွယ်ကုစားပဲဟွန်းဓမ္မရိတိတ်ခါနဲ့မျိုးကိလေသာတွေကိုတော့ဥပဒနာပညာနဲ့ပေါ့လေနေနေပဲ အရိယပညာနဲ့ကတော့အပြတ်ရှင်းပြီးတော့ပြရတော့တာပါပဲအနည်းဆုံးအပယ်နဲ့ဆက်တဲ့ကိစ္စတွေပြတ်ငြိမ်းသွားပြီဆိုလို့ရှိရင်ကိုယ်ရောလှုပ်ပေါ်စိတ်နဲ့စိတ်ထားရောပြောစရာကြဲစရာအဖြစ်တွေရှင်းလာနေများရှင်းလာတာပဲဒီကင်းတယ်ဆိုတော့တန်ရှင်းလာပါပဲတန်ရှင်းတယ်ဆိုရင်ပြေတော့တာပါပဲရင်ကျေးတယ်ဆိုလို့ရှိရင်နိညာသိဝိလာတော့တာပါပဲ မိစ္ဆာတိမ်ဝိတယ်ဆိုလို့ရှိရင်အကြအလလို့ကိုယ်ရင်းကကိလေသာမှုတွေဟာငြိမ့်တယ်များငြိမ့်ပြီးတော့ဘောလေသိချင်မှုရလာတော့တာပါပဲအဲဒါဟာပြည့်တဲ့ဆရာပါပဲအဲဒီအကျိုးရလက်တွေဖြစ်လာရှိရတာအရင်ဖြစ်လာလို့ရှိရင်သိက္ခာသုံးရနဲ့မိမိဘဝကိုပြုပြင်ပေးလို့ဒီလိုဖြစ်တာဆိုတာဘောလေကောင်းကောင်းကြီးသိနာနေတာပါ အဲ့တော့ပုဂ္ဂိုလ်ကိုတန်ဖိုးရှိအောင်လို့အခုလိုနည်းနဲ့ကိုယ်တိုင်ကိုရပဲဆောင်ရတဲ့ကိစ္စတွေပါဘယ်တကုရှင်အကူကြီးလုံးလုံးရတာမဟုတ်ပါဘူးဘယ်တကုရှင်ကမှမိမိရဲ့ဘဝကိုခေါ်ချပြီးလို့ရတာမဟုတ်ပါဘူးဘုန်းကြီးတို့ဗုဒ္ဓတော်မှာနီးလန်းတာပြပြပါတယ်ဒီလိုဒီလိုနီးလန်းနေလိုက်လို့ရှိရင်ကိုယ်လုံးစိတ်ဆုံးရောလုံး ဖြူရှင်သွားနိုင်တယ်ဆိုတော့သိကြတဲ့နိလန်းတာပြပါလားဓမ္မဆိုတာကောင်းကျိုးဆန္ဒရရှိရေးအတွက်မေတ္တာကြီးမှစွာထားပြီးတော့ကျင့်ကြကြတာပြနိုင်တယ်ရှိကလည်းဖြစ်ဖို့ရာအတွက်ဝိနည်းဒီရှိကဥပဒေကိုသတ်မှတ်ပေးရပါတယ်ဒါပဲတတ်နိုင်ပါတယ်ရော့ယူတော့လို့ဒီလိုပေးတဲ့အပြီးမျိုးနဲ့ မင်းတို့ရှင်ကျယ်စီကိုယ်လုံးနှလုံးရှင်ကျယ်စီလို့စိတ်တစ်လုံးပိုင်နေလည်းလုပ်လို့ရတာမဟုတ်ပါဘူး။ဒါပေမဲ့တချို့ချို့ပုဂ္ဂိုလ်တွေကတော့တကူချင်းကပဲကိုယ်ကိုယ်တန်ရှင်းအောင်လို့ကျဲမသွားမယ်အနေစားမျိုးပေါ်လို့အားကိုးနေကြပါလေ။အဲဒီလိုကိုယ်စွမ်းအာမထုတ်ပဲနဲ့အားကိုးတဲ့ပုဂ္ဂိုလ်များကတော့အားကိုးလုံလို့ရှိရင်လာလို့ဖြစ်ပြီးတော့ဘဝဆုံးရှုံးနေတာဝင်ဖြစ်တတ်ပါတယ် ဒီတော့သူကအာဟုသိဆိုတာမျိုးကတော့ညက်ညက်ဖြစ်နေစိတ်ထားပါပဲ။ဆိုနီးလန်းကြည့်လို့ရှိရင်ကိုယ့်ဘကိုအထောက်အပံ့ပါပဲကွာ။အခုပြောခဲ့တဲ့ဟာတွေကတော့လူရင်ကျေးမှုအရာပါလေဓမ္မကြောင့်အနေနဲ့ပြုပြင်တဲ့နည်းတွေပါပဲ။လောကကြောင့်အနေအချင်းပြောရလို့ရှိရင်တော့ မကြမ်းမှမရှိရအောင်ကျမ်းမာရေးလုံလောက်အောင်အစာအသောက်အနေဆိုင်ရှင်ရင်းချင်းဇီဝရေးပညာရေးစသည်တို့မှာလည်းပဲပြင်းရင်ချင်းဆုံးနေခြင်းမရှိစေပဲနဲ့ပါလေကြိုးစားအထောက်ခြင်းစသည်စသည်တို့နဲ့ပါလေမိမိရဲ့ကိုယ်စိတ်ကိုအဲနိလန့်ရပါလို့ ဖြစ်စေခြင်းအလိုနဲ့ဆိုင်ပါတယ်။အဲဒါလည်းပဲလောကီရေးရာအရာအတ္တသာပဏိတိလို့ဆိုရမှာပါပဲ။အတိတ်ကြီးမှပြုပြင်မယ်ဆိုတဲ့ပုဂ္ဂိုလ်ကြီးအတိတ်ကြီးရဲ့ဒီကိုကအတိတ်ရှင်းနေရင်တော့တော်သားပေါ့။ကျမကြီးရဲ့ကောင်းနေရင်လည်းတော်သားပေါ့။ဆက်စားရလည်းအစဉ်ကြီးတော်သားပေါ့။ တကယ်နာမိတ်တာကောင်းနေလည်းပဲအဲ့ဒီရှိတွေ့နေပဲဆိုရင်ဒေါသပေါ့အသိကြီးတဲ့ဒီစောက်နေလို့ရှိရင်ကိုဘကပြုပြဖို့အခွင့်အရေးတွေဟာဆုံးရှုံးသွားနိုင်ပါတယ်အဲ့တော့အချိန်ခါကောင်းတော့ငငယ်လေးအကောင်းဆုံးပဲဘုရားလက်ထက်တော်ကာလကဗောဓိမင်းသားရဲ့မေတော်ဆိုလို့ရှိရင်သူသားလေးကိုရှိကြတာစာပြီးတော့ဘုရားတရားတန်ခါယရနာသုံးပါးတတိယဝုစုနဲ့ပေါ့လေ ဓက်ကလေးပါအောင်ဆိုပြီးတော့မိခင်ကတာကိုအတွက်တဏှာကိုဆောက်တည်ခဲ့တယ်။မွေးဖွားလာတော့လေမွေးကျင်းစတရားထာမခေါ်သွားပြီးတော့တရှိတတရားဝတ္ထုပေါ်လေးပါအဲဒါလေးအလေးသေးတယ်အငွေအလေးသေးပါတယ်အဲဒါကိုယ်သားနဲ့ဒီပောက်ကလေးကဘယ်ကြည့်နေလဲဒါပေမဲ့လို့မိခင်ဟာ ဒီအငွေ့ကလိုအပ်တယ်ဒီအလေးလေးလိုအပ်တယ်ဆိုရင်အတိနဲ့ပေါ့လေသားလေးပေါ်မှာအမြင်မြင်ကြည့်သွားလဲပေါ့လေကြိုတင်ပြီးတော့ပေါ့အခုအတ္တသမပဏိတိစီမံလေးချတဲ့အနေလုပ်တဲ့သဘောလို့ဆိုရပါပါပဲအဲ့ဒီလိုများလုပ်နိုင်မယ်ဆိုလို့ရှိရင်တော့ကဘာသူကဘာသားရိစာအတ္တသမပဏိတိတမ္ပတိစိတ်ကြီးနဲ့ပြည့်စုံလို့ရှိရင်ဘယ်လောက်ပြောရကောင်းမလဲဆိုတာ မှတ်ဆကြည့်နိုင်ပါလားသာကောင်တမီးကောင်သားလိမ်မှာတမီးလိမ်မှာသူများရှိစရာကောင်းတဲ့တာသမီးရလို့လည်းဒီလောက်ပါလုံးရဟာသာသမီးရခင်လည်းကလမထခင်လည်းကမိမိကိုယ်ကိုဘုလိုအတ္တသမပတိတိအပြည့်ပြင်ထားပြီဆိုလို့ရှိရင်တော့မိဘနှစ်ဦးကအချိုးကျနေတော့ ကာသမီတွေလည်းပဲအချိုးကျညီကြီးတဲ့ကာသမီတွေဖြစ်လာတာများပါတယ်။မိဘများဘာနဲ့တူလဲဆိုတော့ညီနေရာကောင်းနဲ့တူပါတယ်။ကာသမီများကတော့အဲ့ဒီညီနေရာကောင်းမှာဖြစ်ထွန်းတဲ့မျိုးနဲ့တူပါတယ်။ညီကောင်းရင်မျိုးကောင်းစိုက်တဲ့အခါမှာထင်ရတဲ့ပုံပြလာနိုင်ပါတယ်။ဒီတော့မိလောင်ပါလောင်ဖြစ်ကြတဲ့ပုဂ္ဂိုလ်များ အခုလိုအတ္တသမပတိကြီးပြည့်စုံအောင်ဆားပြီဆိုလို့ရှိရင်တော့သာကောင်းသမီးကလေးသမီးကောင်းတွေရပြီးတော့ဖြစ်စရာကောင်းတဲ့တားရီကလေးတွေရှိရှိပြီးတော့တပြုံးပြုံးနဲ့ဘယ်လောက်ကျင့်တတ်စရာကောင်းမလဲဆိုတာဘုန်းကြီးကတော့သာသမီးရဲ့ဖခင်မဟုတ်ဘူးပဲလို့ညှော်မှန်းပြီးတော့ရှိနေပါတယ်အဲ့ဒီလိုလည်းပဲလိုလားတောင်းတာပါပဲဒီအတ္တသမပတိကြီး သဗ္ဗတိစိတ်နဲ့ပြည့်စုံလို့ရှိရင်အခြားအခြားသဗ္ဗတိစိတ်တွေလည်းပဲအလိုလျောက်ပြည့်စုံရရှိလာတတ်ပါလေ။ရှိရှိသောဘဝကကုသိုလ်ကောင်းမှုလုံလုံလောက်လောက်မရှိမရှိခဲ့စေကမူကုသိုလ်ကောင်းမှုနည်းနည်းပါးပါးပြုပြုခဲ့စေကမူဒီခုဘဝမှာဒီအတ္တသမပဏိတိသဗ္ဗတိစိတ်ရှိနေလို့ရှိရင် အဖက်ဘက်ကတိုးတက်ချမ်းသာလာပြီးတော့နောက်နောက်ဘဝတွေမှာလည်းပဲကောင်းသွားနိုင်ပါတယ်ရှိဘဝလည်းပဲကုသိုလ်ပါပါရမီကုသိုလ်တွေလည်းပဲရှိခဲ့ယခုဘဝမှာလည်းပဲဒီအတ္တတဘပုဏ္ဏိတိတပ္ပတိစေရှိလို့ရှိရင်တော့ဆိုရမရှိတော့ဘူးပေါ့ရှိကပြည့်စုံလို့အောင်မြင်လို့ယခုပြည့်စုံအောင်မြင်တယ် ယခုပြည့်စုံအောင်မြင်လို့ရှိရင်နောက်နောက်အခါမျိုးမှာလည်းပဲဒီတပ္ပတိစိတ်ကြီးနဲ့လည်းပတ်ပြီးတော့ပြည့်စုံအောင်မြင်တော့မှာပဲဆိုတာပေါ့လေကိုယ်ဟာပြည့်စုံနေတဲ့တပ္ပတိစိတ်ကိုအယုံပြုပြီးတော့အာရပါရနဲ့ဝမ်းတော်မျိုးဖြစ်ကြဖို့ပါပဲလူစိတ်ကမြည်ရေးဆိုတာပစ္စည်းဥစ္စာနဲ့လည်းပဲတိုက်တာလို့မရပါဘူး လောကီပညာသက်သက်နဲ့လည်းတိုင်းတာလို့မရပါဘူး။အုပ်စုနဲ့လည်းတိုင်းတာလို့မရပါဘူး။ဘုရားမြတ်စွာကလူအစဉ်သာဖြည်ရေးတိုင်းတာပြီးတော့ပြရအချက်နှစ်ချက်ရှိပါတယ်။မိစ္ဆာပတိဟိတာစိတ်တာပပိယောနာတတောကလေး။ဒီစိတ်ကိုပြုပြမထားရလို့ရှိရင်စိတ်မကောင်းပါဘူး။မကောင်းတဲ့စိတ်ခေါ်တာပါပဲ။မကောင်းတဲ့စိတ်ဟာ အဲ့ဒီစိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုယုံရချိုးဝသူဖြစ်အောင်ကြည့်တတ်ပါတယ်တဲ့သမပတိကံကြိတ်ကံသိရသောလံတတော်ကလေးပြုကျင်ထားလို့ကောင်းတဲ့စိတ်ဟာသူ့ကိုအထက်တန်းကြထက်တန်းကြသူဖြစ်အောင်လူအရှင်တန်းဤအောင်ဖို့လို့ပြုတတ်ပါတယ်လို့သမဗုဒ္ဓပါဠိတော်မှာဟောထားပါတယ်အဲတော့ အထက်တန်းကြသူအောက်တန်းကြသူအဖြစ်ကိုဒီအတ္တသမပဏိတိပပတ္တိဆက်ရှိမရှိကပါလေတတ်မှတ်ပြရပါပဲဒါတော့လူစင်တာမြင်မှလို့လို့ရှိရင်အတ္တသမပဏိသမ္ပတ္တိပြည့်စုံလို့အဲမပြည့်စုံဘူးဆိုလို့ရှိရင်တော့ဘယ်သူမှကိုယ့်ကိုအောက်တန်းချမှာမဟုတ်ဘူးအတ္တသမပဏိသမ္ပတ္တိဆက်ချွတ်တဲ့ဟူကြောင့်စိတ်ထားကနေရာမကြတော့အလိုလိုပဲအောက်တန်းကျသွားပါပါလူအောက်တန်းစားဖြစ်သွားပါပါပဲ ဆိုလိုတဲ့သဘောကတော့အတ္တသမပဏိတိရှိရင်လူအစဉ်တန်မြင့်တက်လာပြီးတော့မရှိလို့ရှိရင်တော့လူလို့ခေါ်ရုံမျှတာပေါ့လေလူအစဉ်တန်မရှိဖြစ်နိုင်ပါလေလို့ဆိုပါတယ်ဒီနေရာဌာနမှာမနုဿဆိုတဲ့အဓိပ္ပာယ်လေးနည်းနည်းဆက်ပြောပြစီမနုဿဆိုတာဆက်လက်ထင်ရှားသောစိတ်ထားရှိသူလို့ဆိုပါတယ် စိတ်ထက်နဲ့ထင်ရှားသောစိတ်ထားနှမျိုးရှိပါတယ်မကောင်းထက်တဲ့စိတ်ထားနဲ့ကောင်းထက်တဲ့စိတ်ထားနှမျိုးရှိပါတယ်မကောင်းထက်တဲ့စိတ်ထားဆိုတာကတော့အာခုလိုသတိပဋ္ဌာန်ကြီးနဲ့မပြုကျင်ရသေးတဲ့စိတ်ထားမျိုးဟာဒါမကောင်းထက်တဲ့စိတ်ထားခေါ်ပါတယ်မကောင်းတဲ့အရာတွေဆိုရင်ဘာဖြစ်သူလုံးလို့တာပါပဲသူကိုရိုးရှိမယ်ဆိုလို့ရှိရင်လည်းအမိဘလူလည်းကပ်မှာပဲ အဲ့ဒါလောက်ကြီးဖြစ်နေပါလေမကောင်းတဲ့စိတ်ထားကြောင့်အနိုင်ဆုံးအဆင့်ကြီးလည်းရောက်နေတယ်လို့ကောင်းတဲ့စိတ်ထားကြောင့်ကိုယ့်ကိုပြုရင်ပြုရင်လည်းဘုရားတော်မှာဖြစ်နိုင်တယ်ဆိုတာကိုအဲ့ဒီရှိပါပဲဒါတော့အမေမွေးလာတဲ့ကအပြုတ်ကြီးစေကိုအတိုင်းစိတ်ထားရတာဒီတိုင်းဖြစ်ထားတယ်ဆိုလို့ရှိရင်တော့စိတ်ဆိုတာမျိုးမကောင်းတဲ့ပဲကြော်ဝိတ္တတာဖြစ်တော့မကောင်းတဲ့စိတ်ထားကအားကောင်းပြီးတော့ လူတွေဟာမှားကြပြီးတော့လူအစဉ်တန်းနေနေကြပါတယ်အချိန်ကြီးပြုတ်ရင်လို့ရှိရင်တော့ကောင်းဆက်ပြန်စိတ်ထားကြီးပြည့်စုံပြီးတော့လူအစဉ်တန်းနေလည်းပဲညင်မာပြီးတော့တက်လာပါပါအခုကဘာလူကဘာသာအများစုပါဆိုလို့ရှိရင်တော့စိတ်နေစိတ်ထားကြီးနှိမ့်ကြပြီးတော့တော်တော်ကိုလူသားမရှိပါလေလူအစဉ်တန်းမရှိဖြစ်တာကြီးတိတ်ဆက်ရှိဖို့လိုပါတယ်မကောင်းတဲ့စိတ်ထားကအဖြစ် လုပ်ငန်းကိုအားပေးပြီးတော့ကြည့်ရင်ထားလို့ကောင်းမြတ်တဲ့စိတ်နဲ့စိတ်ထားကတော့ဒီမှာတော့အပြုသဘောဆောင်ပါတယ်။မကောင်းစိတ်နဲ့စိတ်ထားတွေကိုဒီတိုင်းပဲပြည့်စည်တဲ့အချိန်ပြစ်ထားမယ်ဆိုလို့ရှိရင်တိရစ္ဆာန်များမှာမနာလိုခြင်း၊ဝင်တူခြင်းလောဘဒေါသကြီးမားခြင်းအဲ့ဒါတွေကများပါတယ် အဲဒီလိုစိတ်မျိုးတွေကတော့ပါအောင်အားနဲ့အောင်ပြုပြင်ခြင်းဖြင့်ပြိဿာနဲ့မတူရအောင်ပေါ့လေအစဉ်တန်းအစဉ်တန်းမြင်လူအစဉ်တန်းမြင်အောင်ကြိုးစားမှုရှိပါတယ်အချိန်ကြီးမပြည့်ပြည့်မဲ့လည်းဒီတိုင်းနေမယ်ဆိုလို့ရှိရင်တော့လူတော့လူပဲဒါပေမဲ့လို့လူနဲ့မတူဘူးပေါ့လေအဲ့ဒီအရှင်ကြီးရောက်သွားနိုင်ပါလေအခုဒီခေတ်ကြီးဆိုလို့ရှိရင်တော့မေတ္တာကရုဏာ အချင်းချင်းအပေါ်မှာပေါ့လေစိတ်ထားမကောင်းကြပါဘူးပါဇက်ကကမေတ္တာထားကရုဏာထားပါတယ်လို့ဆိုမယ်လို့စိတ်ဆဲရတကယ်လိုက်လိုက်လဲတော့မရှိကြပါဘူးဒီတော့မေတ္တာကရုဏာကျင့်နေပြီးတော့အချင်းချင်းပေါ်မှာစိတ်ထားမကောင်းကြဘူးဆိုလို့ရှိရင်တော့လူသားအချင်းချင်းဟာတူးနဲ့တူးတတင်းနဲ့တတင်းပေါ့လေတစ်ဖွဲ့နဲ့တစ်ဖွဲ့တဏှာနဲ့တဏှာပေါ့လေ လူသားချင်းချင်းကွဲပြားပြီးတော့ပယ်လေးနဲ့မှမေတ္တာမထားနိုင်ဘူးဆိုလို့ရှိရင်တော့ပျက်စီးဖို့ပဲရှိရှိနေတော့ပယ်တော့မှအေးချမ်းမှုရနိုင်မှာဘူးဒီတော့အတ္တတဘာပတိကြီးဟာအချင်းချင်းတစ်ချက်မိတ်ဆွေဖြစ်ပြီးတော့ဘောလိအေးချမ်းတဲ့လောကကြီးကိုထူထောင်နိုင်တဲ့ဆောင်ရွက်တတ်ရှိပါတယ်အမှန်အရေးပါပါတယ်အဲ့ဒီဘောသွားလေးကိုဒီနားလည်းကိုသိအရေးကြီးပါတယ်အခုသတိပ္ပံဘာဝနာတရားတွေအထုတ်နေတာဟာ အမှန်တရားတဲ့လောကကြီးထူထောင်ဖို့ပါပဲလောကကြီးထူထောင်ဖို့ဆိုတာကိုယ်လောကလေးကိုဟောဒီအတ္တသမပရိသီနဲ့ပြည့်ပြင်ထားနိုင်မှဝိဉ္ဇဉ်လောကလည်းပဲထူထောင်လို့ရနိုင်တယ်ဆိုတာသဘောပေါက်ရပါတယ်ဒီအတ္တသမပရိသီသမ္ပတိဆက်ဖြစ်ဖို့အရေးဟာမကြည်မပန္နသ ကာဟုလောဝါဒသုတ်တံရှင်ရာဟုလာအားဗုဒ္ဓဆုံးမတဲ့အဆုံးမတော်လေးကိုအခုဖြစ်လူတွေသတိထားလိုက်လာကြပါလေဘုရားကမေးတယ်ကြီးမကြီးရောအာသာဆောတဲ့မဟာဘာအကျိုးရှိပါသလဲတဲ့ရှင်ရာဟုလာလေးကိုမေးတာရှင်ရာဟုလာလေးက သစ္စကနာထောပန္တိတဲ့ဆင်ញင်ခြင်းအကျိုးရှိပါတယ်ဆရာတဲ့။ပြန်လျှောက်တယ်။ဆိုလိုတာကတော့ကိုယ့်ဘဝကိုချိုးကြမကြအဲအတိညာမှန်နဲ့မှန်ကြည့်ရမယ်ဆိုတဲ့သဘောမျိုးပါပဲ။မှန်ကြည့်ရတယ်ဆိုတာမိမိဝတ်ပုံစင်ပုံကြည်လင်ထုံးဖွဲ့ပုံ အချိုးကြမကြကောင်းမကောင်းဆိုတာကလည်းဦးကြီးမျက်နှာနဲ့ကိုယ်ပေါ်မှာအဆုံးအပြည့်ရှိရှိစသည်ကိုပေါ့လေသိရအောင်ဖြစ်ပါတယ်ပွဲတွေပွဲတွေတော့ကနေကြရင်ရှင်ထုံးဖွဲ့မှုပိုတော်ကမှလိုပါတယ်မျိုးသားလည်းလိုတာပဲမျိုးသမီးလည်းလိုတာပဲဒါသိရေးကြည့်ပါတယ်ဆိုမှမှာဟာဒါကြောင့်ရှင်ရှင်ကြီးအကျိုးရှိတယ်လို့ကျောင်းလာလေးကဆောက်ထားတာပါပဲ ဒါပြင်ဒီမြတ်စွာဘုရားကရဟုလားတဲ့အဲဒီမှန်လို့ပဲသဘောထားပြီးတော့ပေါ့လေရှင်ရင်ပြီးတော့ကာယကံမှုပြုရမယ်တဲ့ရှင်ရင်ပြီးတော့လည်းဝစီကံမှုပြုရမယ်တဲ့ရှင်ရင်ပြီးတော့လည်းပဲသနောကံမှုပြုရမယ်တဲ့ဆိုလိုတဲ့သဘောကတော့တရားဥဒ္ဓခုကိုလုပ်တော့မယ်ပြောတော့မယ်ကြည်တော့မယ်ဆိုလို့ရှိရင် လိုမပြောမကြံစီခင်ကပါလို့မိမိလှုပ်ဆောင်ပြောဆိုကြံစီမဲ့စိတ်ဓာတ်ဟာအကျိုးရှိရှိအကျိုးရှိမယ်လို့ပြင့်မပြင့်ဆင်ခြင်ပါတဲ့အကျိုးရှိနေတယ်လို့မပြင့်လို့ရှိရင်မလုပ်နဲ့မပြောနဲ့မကြံစီနဲ့အကျိုးလည်းရှိသင်လည်းပြင့်ပြီဆိုလို့ရှိရင်တော့အဲ့ဒီအကျိုးအမူမျိုးအပြောဆိုမျိုးအကြံစီမျိုးရှိပြီးပြောဆိုပါလို့ဒီလိုဆိုလိုတဲ့သဘောမျိုးပါပဲ။ ဒီတော့အခုလိုအတ္တသမပဏိတိသပ္ပတိစိတ်ပြည့်စုံကျိုးပမ်းရတာဟာသူ့ရှိတက်တက်တော့ပြည့်စုံအောင်မြင်မှုမရှိပါဘူး။ပါရီပြည့်စုံရမလဲဆိုတာတော့လေဘုရားစကားအစပြောခဲ့ပါလေ။တိတိဝတိသဝါသတိတိရောက်ပါတော့ရပါလို့ဆရာချင်း သဗ္ဗတိစုဘဝဆယပညာရှိသူတော်ကောင်းကိုအမိပြုရခြင်းပုပ်ပေကတပုံရတာရှိရှိသောဘဝကအခုလိုအခြေအနေမျိုးဆက်အောင်သမတိဆက်နေပြီးအောင်ပါလေအတိညာရှင်ပြီးတော့ကုသိုလ်ကောင်းမှုပြုခဲ့ခြင်းဆိုတာပါလေအဲ့ဒါဒီအသေးစိတ်အစီအစဉ်ရှိသမှာဟဲ့ အဲ့ဒီအခြေခံတရားရှိတဲ့ပုဂ္ဂိုလ်ဟာအများအားဖြင့်တော့ပုဂ္ဂိုလ်ကိုပြုပြင်လို့ရှိရင်သူ့အစဉ်ကနေပြီးတာပါပါပဲသို့တော့ခြေပိုင်း၃ခု၃ရုပ်ပြည့်စုံရုံနဲ့လုံလောက်မလားဆိုတော့ဒီလိုတော့မလုံလောက်သေးဘူးဘုရားလက်ထက်တော်ကာလကခြေပိုင်း၃ရုပ်နဲ့ပြည့်စုံရတဲ့ပုဂ္ဂိုလ်ကြီးတော်တော်များများရှိပါတယ်ဒါပေမဲ့လို့ကိုယ့်ကိုယ်ကိုမပြုတ်မပြုတ်ရင်လည်းအတွက် လူအရှင်သားတွေလက်ကြပြီးတော့လူအတိုင်းဝန်းတွေကအပယ်ခံရတဲ့ပုဂ္ဂိုလ်တွေရှိပါသေးတယ်။ဒါတော့စိတ်မချရသေးဘူးဆိုတာပေါ့လေ။သိနာလည်းလို့လိုပါတယ်။အဲ့ဒီအချက်တွေကိုတော့နောက်နေ့ကျမှပဲဒီကုန်းကျုပ်အနေနဲ့ရှင်းရတော့မှာပဲဒီနေ့စနေကြီးပြည့်သွားတော့ဒီမှာပဲရက်ကြဦးလို့